အခန်းကြီး၄အငယ်၁မှ၉လူအပေါင်းတို့သည်တယောက်မျှမကျွင်ယော်ဒန်မြစ်ကိုကူးကြပြီးမှသာရဖျားက လူများတို့တွင်တမျိုးတယောက်စီ လူ၁၂ယောက်ကိုရွေးကောက်၍သူတို့သည်ယော်ဒန်မြစ်အလယ်ယေပရောဟိတ်တို့မြဲမြံစွာနေရဤအရက်ထဲက ကြောက်၁၂လုံးကို ယူပြီးလင်ထမ်းသွား၍ယနေ့ညစခန်းချရာအရက်၌ထားရမည်အကြောင်း ဆင့်ဆိုလော့ဟုယောရှုအားမိန့်တော်မူသည့်အတိုင်းယောရှုသည်ခံထားနှင့်သောဣဒရေလအမျိုး တမျိုးတယောက်စီ လူ12ယောက်ကိုခေါ်၍တင်တို့ဖျားသခင်သာရဖျား၏တစ်တော်တော်ရှိယော်ဒန်မြစ်အလယ်သို့ကူးသွား၍ဣဒရေလအမျိုးအရေးအတွက်အတိုင်းလူတယောက်ကြောက်တလုံးစီယူ၍ထမ်းသွားကြလော့တို့ပြုလင်တက်တေကိုရကြလိမ့်မည်နောင်ကာလ၌တင်တို့၏သားသမီးတို့က ဤကြောက်တို့သည်အဘယ်သို့ဆိုလိုသည်ဟုမေးမြန်းလျင်သင်တို့ကသာရဖျား၏တစ်တာတော်သည်ယော်ဒန်မြစ်ကို ကူးသောအခါတစ်တာတော်ရှေ့မှမြစ်ရေပြက်လေသည်ဟု ပြန်ပြောရကြမည်ထိုတို့ဤကြောက်တို့သည် အစင်မပြတ်ဤဒေလာအမျိုးသားအောင်းမေ့စရာဘုဖြစ်ကြလိမ့်မည်ဟုယောရှုမှန်ထားသည့်အတိုင်းဣဒရေလအမျိုးသားတို့သည် ပြုကြ၏ ထာဝရဘုရားသည်ယောရှုအားမိန်တော်မူသည်နှင့်အညီဣဒရေလအမျိုးအရေးအတွက်တိုင်းယော်ဒန်မြစ်ထဲကကြောက်တဆက်နှလုံးကိုယူပြီးမှစကန်းချရာအရက်တို့ထမ်းသွား၍ထားကြ၏တဖန်တုံဗြိညင်တစ်တာတော်ကိုထမ်းသောယေပရောဟိတ်တို့နင်းရရယော်ဒန်မြစ်အလယ်၌ကြောက်တဆက်နှလုံးကိုယောရှုသည်စိုက်ထား၍ယနေ့တိုင်အောင်ရှိကြ၏ အငယ်30မှ14ယောရှုသည် မောရှေမှားထားသည့်အတိုင်းလူများတို့အားဆင့်ဆိုစေခြင်းငှာထာဝရဘုရားမိန်တော်မူသမျှတို့ကို အကုံစင်ပြုသည့်တိုင်အောင်တစ်တာတော်ကိုထမ်းသောယေပရောဟိတ်တို့သည်ယော်ဒန်မြစ်အလယ်၌ရပ်နေကြ၏လူများတို့သည်လည်းကြိုးစား၍ကူးကြ၏လူများအပေါင်းတို့သည်အကုံစင်ကူးကြပြီးမှထာဝရဘုရား၏တစ်တာတော်နှင့်တကွယေပရောဟိတ်တို့သည် လူများမျက်မှောက်တွင် ကူးကြ၏ရုဗင်အမျိုးသားဂဒ်အမျိုးသားမနာရှေအမျိုးသားတဝက်တို့သည် မောရှေမှာခဲ့သည့်တိုင်လက်နက်ကိုဆွဲကင်၍ဣဒရေလအမျိုးသားတို့ရှေ့မှကူးသွားကြ၏ထိုအမျိုးသားတို့သည်အရေအတွက်အဖျင်လေးသောခန့်ပြန့်ရှိ၍စစ်တိုက်ခြင်းငှာပြင်ဆင်လျက်ဒါဝရဖျားရှေ့တော်၌ယေရိခေါလွင်ပြင်သို့ ကူးသွားကြ၏ထိုနေ့၌ဒါဝရဖျားသည် ဣဒရေလအမျိုးသားအပေါင်းတို့ရှေ့မှယောရှုကိုချီးမြှင့်တော်မူ၍သူတို့သည်မောရှေကိုကြောက်ရွံ့တကဲ့သို့ယောရှုကိုလည်းသူ၏အသက်တည်တည်ကာလပတ်လုံးကြောက်ရွံ့ကြ၏အငယ်15မှ18တပန်းသာရဖျားကတက်တီခံချက်တစ်တာတော်ကိုထံတော်ယေပရောဟိတ်တို့သည်ယော်ဒန်မြစ်တဲကတက်လျက်ရမည်အကြောင်းဆင့်ဆိုလောဟု မိန်တော်မူသည့်အတိုင်း ယော်ဒန်မြစ်ထဲကတက်လာကြလော့ဟုယဇ်ပုရောဟိတ်တို့အားယောရှုသည်ဆင့်ဆိုလေ၏။ထာဝရဘုရား၏ပဋိညာဉ်သေတ္တာကိုထမ်းသောယဇ်ပုရောဟိတ်တို့သည်ယော်ဒန်မြစ်အလယ်က တက်လာ၍၊ခြေဘဝါးတို့သည် ကုန်းကိုနင်းမိကြသောအခါ၊ယော်ဒန်မြစ်ရေသည်မိမိနေရာသို့ ပြန်လာ၍၊အရင်ကဲ့သို့ကမ်းတရှောက်လုံးကိုလျှံလျက်နေ၏။19 ပထမလဒသမနေ့ရက်တွင် လူများတို့သည်ယော်ဒန်မြစ်ထဲကတက်လာ၍ယေရိခေါမြို့အရှေ့ဘက်နားမှာဂိလဂါလအရပ်၌တပ်ချကြ၏။ယော်ဒန်မြစ်ထဲက ထုတ်ယူသောကျောက်တဆယ်နှစ်လုံးကိုယောရှုသည်ဂိလဂါလအရပ်၌စိုက်ထား၏။ဣသရေလအမျိုးသားတို့အားလည်း၊နောင်ကာလ၌သင်တို့၏သားသမီးတို့က ဤကျောက်တို့သည်အဘယ်သို့ဆိုလိုသနည်းဟုအဘတို့အားမေးမြန်းလျှင်၊သင်တို့ကဣသရေလလူတို့သည် မြေပေါ်မှာရှောက်သကဲ့သို့ဤယော်ဒန်မြစ်ကိုကူးလာကြသည်ဟုသားသမီးတို့အားကြားပြောရကြမည်။ထာဝရဘုရားသည်တန်ခိုးကြီးတော်မူသည်ကို မြေကြီးသားအပေါင်းတို့သည်သိကြမည်အကြောင်းနှင့်သင်တို့၏ဘုရားသခင်ထာဝရဘုရားကိုသင်တို့သည်အစဉ်အမြဲကြောက်ရွံ့ရမည်အကြောင်း၊ငါတို့သည် ဧဒုံပင်လယ်ကိုကူး၍ကမ်းတစ်ဖက်သို့မရောက်မီတိုင်အောင်တင်တို့၏ဘုရားသခင်သာရဘုရားသည်ငါတို့ရှေ့မှပင်လယ်ရေကိုခန်းချောက်စေတော်မူသည်ဤတူတင်တို့သည်ယော်ဒန်မြစ်ကိုကူး၍ကမ်းတစ်ဖက်သို့မရောက်မီတိုင်အောင်တင်တို့ရှေ့မှမြစ်ရေကိုခန်းချောက်စေတော်မူသည်ဟုယောရှုမှားထားလေ၏